မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ PPTV ဖွယ်သားများကဆုတောင်းလိုက်ရပါတယ်။အခုချိန်ကစပြီး PPTV သတင်းများကိုကြီးညာပေးတော့မှာဖြစ်ပါတယ်။ကျွန်တော်ကတော့ခင်ဗျာပါ။မြို့သားညီညွတ်ရေးအစိုးရရဲ့တရားဝင်အင်တာနက်စာမျက်နှာများထုတ်လွှင့်လိုက်တဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ လွတ်လပ်မှုတရားမျှတမှုဒဏ်တူမှုရှိပြီးငြိမ်းချမ်းသည့် Federal Democracy ပြည်ထောင်စုဖော်ဆောင်ရန်ပြည်သူလူထုတရက်လုံးနှင့်အတူပူးပေါင်းဆောင်ရွက်နေသည့်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရရဲ့တရားဝင်ပင်မအင်တာနက်စာမျက်နှာအစိုးရအဖွဲ့ရုံးနဲ့ဝန်ကြီးဌာန၄ခုတို့ရဲ့တရားဝင်အင်တာနက်စာမျက်နှာ official website များကိုထုတ်လွှင့်လိုက်ပါတယ်။အဆိုပါ website များတွင်အစိုးရအဖွဲ့အကြီးအကဲများပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများ၏ကိုယ်ရေးအချက်အလက်များ လုပ်ငန်းဆောင်တာများမိကွန်းများဝန်ကြီးဌာနတစ်ခုချင်းစီရဲ့အကြောင်းများဌာနဖွဲ့စည်းပုံလက်ရှိလုပ်ကိုင်နေသောလုပ်ငန်းများအစီရင်ခံစာများဆက်သွယ်နိုင်မဲ့အီးမေးလ်များကိုပြည်သူလူထုသိရှိစေရန်ဖော်ပြထားပါတယ်။ထို့သောဖော်ပြရာမှာမြန်မာပြည်သူပြည်သားများသာမကကမ္ဘာနိုင်ငံအသီးသီးမှလည်းဝင်ရောက်လေ့လာနိုင်ရန်မြန်မာအင်္ဂလိပ်နှစ်ဘာသာဖြင့်ဖော်ပြထားပါတယ်။ကြန့်ရှိနေသေးသောဝန်ကြီးဌာနများရဲ့တရားဝင်အင်တာနက်စာမျက်နှာများကိုလည်း စီစဉ်ဆောင်ရွက်လျက်ရှိပြီးမကြာမီအချိန်တွင်ထပ်မံထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီကနေ့ထုတ်လွှင့်လိုက်သောတရားဝင်အင်တာနက်စာမျက်နှာများမှာအမျိုးသားညီညွတ်ရေးအစိုးရ nugmyanmar.org နိုင်ငံတော်အစိုးရအဖွဲ့ယုံ gov.nugmyanmar.org နိုင်ငံခြားရေးဝန်ကြီးဌာန mofa.nugmyanmar.org အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာန moic. nugmyanmar.org ကျန်းမာရေးဝန်ကြီးဌာန moh.nugmyanmar.org လူခွင့်ရေးဆိုင်ရာဝန်ကြီးဌာန mohr.nugmyanmar.org လို့ဖော်ပြထားပါတယ်ခင်ဗျာမင်းတပ်မြို့နယ်အတွင်းရှိစစ်ဘေးရှောင်ပြည်သူများအတွက် NUG ရဲ့လူသားချင်းစာနာထောက်ထားရေးနှင့် ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကစေဝါနဲ့အစားအသောက်များပေးရလှူဒန်းတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ချင်းပြည်နယ်မင်းထက်မြို့နယ်အတွင်းရှိစေဘေးရှောင်ပြည်သူများအတွက်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကစေဝါနဲ့အစားအသောက်များပေးရလှူဒန်းခဲ့ကြောင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာတွေ့ရပါတယ်။မင်းတပ်မြို့အတွင်းရှိကျေးရွာများမှာ စေဘေးရှောင်ဒေသခံပြည်သူဥယျာ13000ကျော်ကျော်ရှိရာကြေးရွာ14ရွာရှိ စေဘေးရှောင်လူဦးရေ900ခန့်အတွက်စုစုပေါင်းကျပ်သိန်း30တန်ဖို့ရှိအရေးပေါ်လိုအပ်တဲ့ရေခါများအဝတ်အထည်များမိုးကားများဆေးဝါးနှင့်အာဟာရပစ္စည်းများကလေးသူငယ်များအတွက်အာဟာရနှုတ်မုတ်ထုတ်များကိုပေးရလှူဒန်းခဲ့ကြောင်းသိရပါတယ်။ဝန်ကြီးဌာနအနေနဲ့ပြည်တွင်းရှိစစ်ဘေးကြောင့်ထိခိုက်ခံစားကြရတဲ့ပြည်သူများစစ်ကောင်စီရဲ့အကြမ်းဖက်ဖိနှိပ်မှုအမျိုးမျိုးကို ကြုံတွေ့ရင်ဆိုင်နေရသောပြည်သူများဝန်ထမ်းများတော်လှန်နေကြသည့်သူရဲကောင်းများအားလူသားချင်းစာနာမှုအကူအညီများရရှိနိုင်ရန်နှီးမျိုးစုံဖြင့်ကြိုးပမ်းဆောင်ရွက်လျက်ရှိကြောင်းကြေညာချက်မှာဖော်ပြထားတာတွေ့ရပါတယ်။စစ်ကောင်စီကျူးလွန်တဲ့ပြစ်မှုတွေအတွက် ICJ နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ NUG အစိုးရကထုတ်ပြန်တဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ ရွေးကောက်ခံလွှတ်တော်အမတ်များနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းလိုက်သောအမျိုးသားညီညွတ်ရေးအစိုးရ NUG ကအာဏာသိမ်းစစ်ကောင်စီရဲ့အယက်သားပြည်သူတွေအပေါ်ကျူးလွန်တဲ့နှိပ်စက်ညှဉ်းပန်းတပ်ဖြတ်မှုတွေရာဇဝတ်ပြစ်မှုတွေနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစီရင်မှုခံယူနိုင်ဖို့အလေးနက်စဉ်းစားလှုပ်ဆောင်နေတယ်လို့မေလ30ရက်နေ့တနင်္ဂနွေနေ့မှာသတင်းထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ် အခြေခံလူခွင့်ရေးကိုအပြည့်အဝလိုက်နာပြီးအပြည်ပြည်ဆိုင်ရာတရားရုံးနဲ့သက်ဆိုင်တဲ့တာဝန်ရှိသူအားလုံးနဲ့ဆက်ပြီးအနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်း NUG အစိုးရအနေနဲ့ ICJ နဲ့ပူးပေါင်းဆောင်ရွက်နိုင်မှုအဆင့်ဆင့်ဆောင်ရွက်နေကြောင်းဖော်ပြထားတာတွေ့ရပါတယ်။ Ranger မွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့ဆိုပြီးမြန်မာနိုင်ငံအပေါ်ဂမ်ဘီယာနိုင်ငံရဲ့ဆွဲဆိုမှုကို2019ဒီဇင်ဘာလမှာ ICJ ကြားနာစစ်ဆေးချိန်က နိုင်ငံတော်ရဲ့အတိုင်းအမြန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံကိုစားတွားရောက်ခြေပခဲ့တာဖြစ်ပြီးမနှစ်ကဇန်နဝါရီလမှာတော့ ICJ ကမြန်မာနိုင်ငံကနေကြားဖြတ်လှုပ်ဆောင်ရမယ့်အစည်းအဝေးတွေ professional မဲရှားကိုပြဋ္ဌာန်းပေးခဲ့ပြီး6လတစ်ကြိမ်အစည်းအဝေးခန်းစာတင်သွင်းဖို့အမိန့်ချမှတ်ခဲ့တာပါ။ Ranger ဆိုတဲ့အသုံးအနှုန်းကိုမြန်မာဘက်ကလက်မခံပေမဲ့ ICJ ချမှတ်တဲ့ဆုံးဖြတ်ချက်ကိုတော့လက်ခံထားပါတယ်။အစည်းအဝေးခန်းစာနှစ်ကြိမ်တင်သွင်းပြီးဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ ICJ ကချမှတ်တဲ့အမိန့်ကိုဆက်လက်လိုက်နာဖို့လိုအပ်နေတာဖြစ်ပြီးယခုမြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရလက်ကနေစစ်တပ်အာဏာသိမ်းခဲ့တဲ့နောက်နိုင်ငံတွင်းအခြေအနေတွေကမရေမရာဖြစ်နေချိန်မှာ NUG ဘက်ကအခုလိုသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုများအားတွန်းလှန်ခြင်း ဆွေးနွေးပွဲစကားဝိုင်းသို့ NUG ဝန်ကြီးများတက်ရောက်ဆွေးနွေးတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းနဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ဆိုင်ရာဝန်ကြီးဌာနဒုတိယဝန်ကြီးဒေါ်ဤသင်စာမောင်တို့ဟာ Free Burma Task Force USA ကကြီးမှုကျင်းပတဲ့ဆွေးနွေးပွဲစကားဝိုင်းသို့တက်ရောက်ပြီးဆွေးနွေးပြောကြားခဲ့ပါတယ်။ဆွေးနွေးပွဲစကားဝိုင်းကိုမေလ30ရက်နေ့ကကျင်းပခဲ့ပြီး နိုင်ငံတကာမှမြမအရေးစိတ်ဝင်စားသောလူငယ်များနဲ့တက်ကြွလှုပ်ရှားသူများတက်ရောက်ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုများအားတွန်းလှန်ခြင်းဆိုတဲ့ခေါင်းစဉ်နဲ့အညီ NUG အစိုးရရဲ့လူခွင့်ရေးဆိုင်ရာအမျိုးသမီးလူငယ်နဲ့ကလေးအခွင့်ရေးဆိုင်ရာဆောင်ရွက်နေမှုများကိုရှင်းပြဆွေးနွေးခဲ့ပါတယ်။ထို့ပြင်လူခွင့်ရေးနဲ့ပတ်သက်ပြီးဆက်လက်လှုပ်ဆောင်မယ့်အစီအစဉ်များရာဇဝတ်မှုများကျူးလွန်နေတဲ့စစ်တပ်အပါအဝင်လုံခြုံရေးတပ်ဖွဲ့များအပေါ်တာဝန်ယူမှုတာဝန်ခံမှုများရှိလာအောင်လှုပ်ဆောင်သွားမယ့်အခြေအနေများကို ဆွေးနွေးခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဒီမိုကရေစီအင်အားစုပဲကူးပြောင်းလာကြတဲ့စစ်တပ်ရဲတပ်ဖွဲ့ဝင်များအနေဖြင့်လူခွင့်ရေးကိုလေးစားကာကွယ်အောင်လှုပ်ဆောင်သင့်တဲ့အစီအစဉ်များနဲ့အနာဂတ်မြန်မာနိုင်ငံအတွင်းယခုကဲ့သို့လက်နက်ကိုင်းတပ်ဖွဲ့များကအာဏာသိမ်းခြင်းလက်နက်ပြ၍မတရားကျူးလွန်ခြင်းများမဖြစ်အောင်မိကဲ့သို့ကာကွယ်တားဆီးကြမည်စသည့်အကြောင်းအရာများကိုအဓိကမေးမြန်းဆွေးနွေးခဲ့ကြပါတယ်။တပ်ဆိုင်ရာ NUG ဝန်ကြီးနဲ့ဒုတိယဝန်ကြီးတို့မှလည်း ပြန်လည်ဖြေကြားခဲ့ကြောင်းသိရပါတယ်။အမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနကစီစဉ်ပို့ချခဲ့တဲ့နောက်ဆုံးနှစ်အပိုင်းခစေးကျောင်းသားကျောင်းသူများအတွက်အွန်လိုင်းသင်တန်းကိုကျောင်းသားကျောင်းသူ2000ကျော်တက်ရောက်ခဲ့တဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနကဦးဆောင်ပြုလုပ်တဲ့နောက်ဆုံးနှစ်အပိုင်းခစေးကျောင်းသားကျောင်းသူများအတွက် Weekend Online Live ကြီးချင်းကိုကျောင်းသား2000ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်။မြို့သားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနရဲ့ umbrella အောက်မှာ UK ရောက်မြန်မာ consultant များဦးဆောင်က UK မြန်မာဆရာဝန်များကနောက်ဆုံးနှစ်အပိုင်းခဆေးကျောင်းသားများအတွက် online zone lecture များကို29ရက်5လ2021ကစတင်ခဲ့တာဖြစ်ကြောင်းသိရပါတယ်ခင်ဗျာ။ မြန်မာနိုင်ငံအပေါ်ဒဏ်ခတ်အရေးယူမှုများကိုလိုက်နာမယ်လို့ဒိုထဲကုမ္ပဏီ CEO ကပြောကြားလိုက်တဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ American ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU တို့ကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့နောက်ထပ်ဘယ်လိုဒဏ်ခတ်အရေးယူမှုမျိုးကိုမဆိုလိုက်နာလှုပ်ဆောင်သွားပါမယ်လို့ပြင်သစ်ရေနံကုမ္ပဏီအမှုဆောင်အရာရှိချုပ်ကဒီကနေ့ကျင်းပတဲ့အစုရှယ်ယာဝင်အစည်းအဝေးမှာပြောသွားတာဖြစ်ပါတယ်။မြန်မာစစ်ကောင်စီအတွက်ဝင်ငွေရွက်သွားအောင်လုပ်ဖို့တခုတည်းသောနည်းလမ်းက ထုတ်လုပ်မှုကိုရပ်ပစ်လိုက်ဖို့ပဲရှိတယ်လို့ CEO ကထပ်မံပြောကြားပါတယ်။ဒါပေမဲ့လည်းလက်ရှိဥပဒေမူပေါင်းရဲ့ကန့်သက်ချက်တွေအရမြန်မာစစ်ကောင်စီကိုအခွန်ပေးဆောင်တာဒါမှမဟုတ်ထုတ်လုပ်မှုရပ်ဆိုင်တာတွေကိုတော့ရပ်ပစ်လို့မရဘူးလို့၎င်းကဆိုပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရတွေနဲ့လူခွင့်ရေးပေါ်ချင်းချောက်တဲ့ဘယ်လိုလုပ်ရမျိုးကိုမဆိုသူ့အနေနဲ့ပြစ်တင်ရှုံချတယ်လို့လည်းတိုးတယ်ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကဆက်လက်ပြောဆိုခဲ့တာဖြစ်ပါတယ်။ပြင်သစ်ပိုင်းတိုးတယ်ရေနံကုမ္ပဏီနဲ့ American ပိုင်း Chevron ရေနံကုမ္ပဏီတို့ကဓာတ်ငွေတည်ယူပို့ဆောင်မှုဘိုင်းအတွက်မြန်မာစစ်ကောင်စီကိုပေးရမယ်ငွေကြေးကိုမပေးတော့ဘူးလို့ကြေညာခဲ့ပြီးတဲ့နောက် Total ကုမ္ပဏီ CU ရဲ့အခုပြောဆိုချက်တွေထွက်လာခဲ့တာပဲဖြစ်ပါတယ်။ဒါပေမဲ့လည်းအခုအပိုင်းအတွက်ပေးတဲ့ငွေဟာစုစုပေါင်းဓာတ်ငွေရောင်းချတဲ့ပမာဏရဲ့10%အောက်ပဲရှိတယ်လို့မြမရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းကအရာရှိကြီးတဦးက VOA ကိုပြောကြားခဲ့တယ်လို့သိရပါတယ်ခင်ဗျာ။